ယာနိဒဗုဒ္ဓာနိသမာဂတာနိဘုံမာနိဝါယာနိဝါအန္တလိခိသဗေဝဗုဒ္ဓာသုမနာဘဝန္တုအထောပိသကကြယသုနန္တုဘာစိတံတသမဟိဗုဒ္ဓာနိသာမေထသဗေမေတံကရောထမနုစီယပကြာယဓိဝါကြရတောကြဟရန္တိယေပလင် တပမဟိနေရခထအပမတ္တာယံကိဉ္စီဝိတံဣရာဝါဟုရံဝါသကေစုဝါယံရတနံပဏိတံနာနောသမံအထိတထာဂတိနဣဒံမိဘုဂေရတနံပဏိတံဧတေနစကြေနအစုအထိဟောတု ခယံဥရာကံအမတံပဏိတံယတကြကသက္ကယမုဏိသမာဟိတောနာဒေနာဓမေနာသမာဓိကိဉ္จิဣဒံမိဓမ္မေရတနံပဏိတံဧတေနာစကြေနာသုဝတိဟောတုယံဗုဒ္ဓစေထောပရိဝဏယိစုကျေသမာဓိမာနံတရိကံညမာဟု သမာဓိနာဒေနာသမောနာဝိจတိဣဒံမိဓမ္မေရတနံပဏိတံဣဒေနစကြေနသုအတိဟောတုယေပုဂ္ဂလာအထသတံပသထာယတာရိဣဒာနိယုဂာနိဟွန်တိဒေဒခိနေယသုကတာသသာဝကာဣတေစုဒိဏာနိမဟာဖလာနိ ဣဒံမိသံဃေရတနံပဏိတံဧတေနာစကြေနာသုအတိဟောတုယေသုပယုတ်ဓမ္မနသံဓာလေနာနေကာမိနောဂေါတမသာသနာမိတေပတိပတ္တအမတံဝိကရှလဒာမူဒာနေဗုဒိံဘုံကြမာနာဣဒံမိသံဃေရတနံပဏိတံ ဧတေနစကြေနသုအတိဟောတုယထိန်တခီလောပထွေစီတောစီယာจတုဝိဝါဒေဟိအသံပကံပိယောတထုပမံသပုရိသံဝဒာမိယောရိယသကြာနိအဝေကြပသတိဣဒံမိသံဃေရတနံပဏိတံဧတေန စကြေနာသုဝတိဟောတုယေရိယာစကြနိဥပါဝယံတိဂံမီရပံမြေနာသုတိစီတာနိကင်ကြာပိဒေဟွန်တိဘုသံပမတ္တာနာဒေဘောအထမမာဒီယံတိဣဒံမိသံဃေရတနမဏိတံဣတေနစကြေနသုတိဟောတု သဟာဝသဒသနာသံပဒါယတရားစုဓမ္မဂိတာဘွန်တိသက္ကာယဒိဋ္ဌိဝိจิကိရှိတံကြသီလပဒံဝါဘိဓာတိဂိဉ္ကြီးယတုဟပါယေဟိကြဝိပ္ပမုတ်တော်ခြားကြပြီဌာနာနိအဘဘကာတုံဣဒံမိသံဃေရတနံပဏိတံ ဧတေနာစကြေနာသုချီဟောတုကိဉ္ကြာပိသောကမကရောတိပါပကံကာယေနဝါကြဥဒာကြေတသဝါအဘဘာသောတသပဋိစ္ဆဒါယအဘဘာတာဒိဋ္ဌပရသဝုဒ္ဓါဣဒံမိသံဃေရတနံဗဏိတံဧတေနာစကြေနာအစုအတိဟောတု ဝနပဂုံမေယထာဖုတ်တိဆက်ပြီးဖုတ်တိပြခေဂိမာနမာစေပထမသမိန်ဂိမေတထုပမံဓမ္မဝရံအာဒီစယီနိဗ္ဗာနာဂာမိန်ပရမံဟိဒါယဣရာမိဗုဒ္ဓေယရတနာမဏိတံဣတိနသကြေနသုအတိဟောတု ဝရောဝရံညူရာဒောဝရဟရောအနုတ္တရောဓမ္မဝရံအာဒီစယိဣဒာမိဗုဒ္ဓေရတနံပဏိတံဣတိနစัจေနသုအတိဟောတုခိနံပုရာဏံနဝနာတိသံဘဝံဝိရတာจิตတာယတိကေဘောသမေဧခိနာအဘိယာအဝိရုံတိချန္တာ နိဗ္ဗန္တိဓိရာယထာယံပတိဘောဣဒံမိသံဃေရတနံပဏိတံဣတိနစကြေနသုတိဟောတုယာနိတဗုဒ္ဓာနိသမာဂတာနိဘုံမာနိဝါယာနိဝါအန္တလိခေတထာဂတံဒေဝမနုဿပူဇိတံ ဗုဒ္ဓံနမသာမသုတိဟောတုယာနိတာဗုဒ္ဓာနိသမာဂဒာနိဘုမာနိဝါယာနိဝါအန္တလိခေတထာဂတံဒေဝမနုဿဗုจิတံဓမ္မံနမသာမသုတိဟောတုယာနိတာဗုဒ္ဓာနိသမာဂဒာနိဘုမာနိဝါယာနိဝါအန္တလိခေ တထာဂတံဒေဝမနုဿပုဇိတံသံဃံနမသာမသုအတိဟောတုဒီရတနာသုတ်တံ